အခန်းကြီး19အငယ်1မှ73မိခာအမည်ရှိသောအေဖရင်တောင်သားတယောက်ရှိ၏သူသည်အမိအားအိုးအမေပျောက်သောငွေအကျွန်ုပ်ရှိမှကျိန်ဆဲသော စကားကို ပြောသောငွေဆက်တပိတ်သာသည် အကျွန်ုပ်၌ရှိပါ၏အကျွန်ုပ်ယူမိပြီဟုဆိုသော အမိကငါသာသာဝရဖျားကောင်းချီးပေးတော်မူပါစေသောဟုဆို၏ ထိုငွေဆယ်တပိတ်သားကို အမိအားပြန်ပေးသောအခါအမိကငါသားသည်ထုသောရုပ်တုနှင့်သွန်းသောရုပ်တုကိုလှုပ်เสียဖို့ဤငွေရှိသည်မြတ်ကိုသာရဖျားအားငါပူဇော်နှင့်ပြီတို့ဖြစ်၍ငါသားအားယခုငါပြန်ပေးမည်ဟုဆိုတော်လဲသားသည်ထုံငွေကို အမိအားပြန်ပေး၏အမိသည်လည်းနှစ်ပိတ်သားကိုယူ၍ပရိန်သမား၌အသဖြင့်သူသည်ထုသောရုပ်တုနှင့်သွန်းသော ရုပ်တုကိုလှုပ်၍ ရုပ်တုတို့သည် မိခာအိမ်၌ရှိ၏ထိုလူမိခာသည်ဖျားကြောင့်ရှိ၍တင်တိုင်းတော်နှင့်တေရရုပ်တုကိုလုတ်ပြီးမှမိမိသားတယောက်ကိုမိမိယေဘုဟိအရာ၌ခန့်ထားလေ၏ထိုကာလ၌ဣဗေလရှင်ဘင်မရှိ လူတိုင်းမိမိစိတ်အလိုရှိသည့်အတိုင်းပြုသည်ယူဒအမျိုးနှင့်ဆက်ဆိုင်သောဘဲလင်ယူဒမျိုးသားလေဝိအမျိုးလူလင်တယောက်သည် ဘဲလင်မြို့မှာတဲခို၍နေပြီးလင်တဖန်ထွက်သွား၍တဲခိုเสียအရက်ကိုရှာလျက်ခရီးသွားသည်ဖြင့်အေဖရင်တောင်မိခာအိမ်သို့ရောက်လေ၏မိခာကလည်းတင်းဒီအပေကလာသည်ဟုမေးတော်လူလင်ကငါသည်ယူရခရိုင်ဘဲလင်မြို့သားလေဝိလူဖြစ်၏တဲခိုเสียအရက်ကိုရှာ၏ဟုပြန်ပြောတော်မိခာကအကျွန်ုပ်နှင့်အတူနေပါအကျွန်ုပ်၏အဖအကျွန်ုပ်၏ယေဘရဟိတ် လုပ်ပါအကျွန်ုပ်သည်တစ်နှစ်တစ်နှစ်လျှင်ငွေအကျပ်30နှင့်အဝတ်စုံကို၎င်းစားစရာကို၎င်းပေးပါမည်ဟုပင့်ဖိတ်သောအခါလေဝိလူသည်ဝင်၍ထိုသူနှင့်အတူနေခြင်းဟာအလိုရှိသဖြင့်သားကဲ့သို့ဖြစ်လေ၏မိခါသည်လည်းထိုလေဝိလူလင်ကိုမိမိယေဘရဟိအရာ၌ခံထားသည့်အတိုင်းလူလင်သည်ယေဘရဟိလုပ်၍မိခါအိမ်၌နေ၏ မိခါကလည်းယခုမှလေဝိသည်ငါ၏ယေဘုဟိဖြစ်သောကြောင့်ဒါဝရဖျားသည်ငါ၌ကျေးဇူးပြုတော်မူမည်ကိုငါတိ၏ဟုဆို၏